ဒီကပြောတဲ့ဣန္ဒိထိတ်ကြောင်းကိုပါရကနောက်ဆုံးကိုခုမြောက်ဣန္ဒိထိတ်ကြောင်းပေါ့လမ်းဆုံးမရောက်လက်မမြောက်တောက်လျှောက်သွားရမယ်ဆိုတော့ကိုကြီးမနဲ့ပန်းတိုင်မရောက်မချင်းတောက်လျှောက်သွားရမယ်ဆိုတာပရကမဝီရိယအဆင့်ချင်းနဲ့သွားရမယ်ဆိုတာအဲ့ဒီသွားပုံလေးစိတ်တင်းတင်းထားပြီးတော့သွားပုံလေး ရှေ့ကကုထုယောဂီတစ်ခုနဲ့တန်ခါဆင်ပြီးတော့ဖြည့်ရှင်းကြပါရစေဘုရားမြတ်စွာသောတိမြို့ဒီတွင်ကျောင်းတော်မှာတရင်သုံးတော်မူတော့ညသံဃာရောအခါမှာနတ်သားတူကနတ်သမီးပေါင်းဆံရပြီးတော့ပေါ့လေသူပြည်လောကရဟန်းဘုရားနဲ့ညီချင်းကတရားအားထုတ်လို့ တရားသူမရပုံလေးတွေပေါ့ဆက်လက်ပြီးတော့တရားဘယ်လိုကျင့်သုံးရမလဲဆိုတာသက်တော်ရဲ့လျှောက်ထားကိုမြတ်စွာဘုရားကဆက်လက်ပြီးတော့အလုပ်ပေးတရားပေါ်ပြီးညွှန်ကြားပုံလေးပါပဲအဲ့ဒါကတော့အာယုဒနိကေသက္ကရာကတာယုအစ္စရာခဏတုတ်တံပေါ်ပြီးအဲ့ဒီတုတ်တံလေးနဲ့တန်သာဆင်းပြီးတော့ပြောပါမယ်မြတ်စွာဘုရားထာမောရောက်ရှိပြီးတော့ မြတ်စွာဘုရားကိုလျှောက်ထားပါတယ်အကြရကဏသံဂုတ်ထံပိစာကြကဏစေဝိတံဝဏ္ဍမောဟနာနာမပဋ္ဌာန်ယတရာဘုိစတိအဓိပ္ပာယ်ကတော့မြတ်စွာဘုရားနတ်ပြည်လောကကြီးဟာသူရောက်ရဖြစ်တဲ့နတ်ပြည်လောကကြီးဟာနတ်သမီးအပေါင်းနဲ့အဆူညာလှပါတယ်တဲ့ ပြီးတော့ပိဿာကြကနစေဝိတာဆိုတာနတ်သမီးတွေကိုသူကနတ်သမီးလို့မယူဆဘူးဘလူးမတွေလို့ပိဿာစဆိုတော့ပိဋ္ဌာမတွေလို့ဒီလိုယူဆတယ်ပိဋ္ဌာမတွေနဲ့ပြည့်နေနေပါတယ်ပိဋ္ဌာမတွေရဲ့ပျော်မြူရာဌာနလို့ဆိုတာပေါ့ဒီမှာအဲဒီလိုလည်းပဲသင်ပြလျှောက်ထားပါတယ် ပြီးတော့နတ်သမီးတွေတီးကြဖုတ်ကြသချင်းဆိုကြသူညာနေတော့တရားသမားဆိုလို့ရှိရင်ဒီအတန်တွေကြောင့်တရားထဲမှာစိတ်ပဲဝင်စားနိုင်တော့မလဲတွေ့ဝေပြီပေါ့စိတ်ခုန်ရှုပ်ထွေးနေပြီပေါ့ကာမဂုဏ်အာယုန်တွေကဝိုင်းရနေတယ်ဆိုတော့အများကြီးစိတ်ရှုပ်ထွေးသွားတယ် ဒါကြောင့်မလို့မောဟနာနာမအများကြီးစိတ်ရှုပ်ထွေးနေပါတယ်ဆရာတဲ့ကုသိုလ်ရေးမှာဆိုလို့ရှိရင်ကိုကဝါသနာပါတဲ့ပုဂ္ဂိုလ်များသူပြည်လောကဝါသနာပါတဲ့ပုဂ္ဂိုလ်များနတ်ပြည်လောကရောက်လာလို့ရှိရင်အဲဒီကုသိုလ်တွေမေ့မေ့လောက်အောင်ကိုပဲကာမဂုဏ်နဲ့မူးမိပြီးတော့သွားနိုင်လောက်ပါတယ်တဲ့ မောဟနာဆိုတာတွေးဝေစီတယ်ကုသိုလ်မေ့စီတယ်စိတ်ရှုပ်ထွေးစီတယ်ပေါ့လေအလိုတင်ပြပါတယ်စိတ်လှုပ်ရှားစရာကာမဂုဏ်အာယုနဲ့မူးမေ့စရာဌာနထဲမှာနေတယ်ဆိုတော့သူကတော့တော်တော်လေးအကျဉ်းချမိနေတာပဲအကျဉ်းချမိနေတော့ထွက်ပေါက်မတွေ့လို့ရှိရင်ထွက်ပေါက်ရှာပြီးတော့လွတ်အောင်ပြေးရင်တော့တော်တာပေါ့ အဲ့ဒီအကျဉ်းချမိတဲ့တဲ့မှာပဲအကောင်းလို့ခင်ပြီးတော့နစ်မြုပ်သွားလို့ရှိရင်ထွက်ပေါက်မရှိတော့ဆင်းရဲတွေနဲ့ပဲကြုံမှာပေါ့ဒါမှလို့သူကတော့ထွက်ပေါက်ရှာတယ်ထွက်ပေါက်မတွေ့တော့မြတ်စွာဘုရားသွားပြီးတော့မေးတယ်အဲ့ဒါနတ်ပြည်လောက ရောက်လူတဲ့ပုဂ္ဂိုလ်များတတိထားဖို့ပဲကိုရောက်မှကာမဂုဏ်တော်တဲ့ရောက်ပြီးတော့ထွက်ပေါက်မတွေ့လို့ရှိရင်တော့ရှေ့ ဆက်တန်းကြတဲ့ကုသိုလ်တွေပွားခွင့်မရလို့ရှိရင်တော့အဲ့ဒါခက်တော့တာပဲ။နတ်ပြည်လောကကိုညံလို့မရှိလို့ခုလောလောဆယ်မမြင်ရဘူးထားပါတော့။ခုကာမဂုဏ်ပေါ်တဲ့ရုပ်ထုပစ္စည်းတွေအမှန်တရားကျွဲဝတဲ့မိကတိုင်းပြည်ကြီးကကာမဂုဏ်လိုက်စားတဲ့ပုဂ္ဂိုလ်တွေပဲကြည့်ပေါ့။ဘယ်လောက်ကာမဂုဏ်လိုက်စားတဲ့ပုဂ္ဂိုလ်တွေများတယ်လဲဆိုတာပေါ့လေ။ ပြီးတော့ဒီကာမဂုဏ်တော်ထဲမှာနေတဲ့ပုဂ္ဂိုလ်တွေဟာအမှန်တရားကိုမတွေ့နိုင်တော့အောင်အဲဒီကာမဂုဏ်တွေနဲ့မူးမိပြီးတော့ပေါ့ဒီထဲမှာနေမိုးနေတာပဲရှိပေါ့ဒီလောကမှာတလောက်ကာမဂုဏ်တွေများနေလို့ရှိရင်နလောကမှာဘယ်လောက်များမလဲဆိုတာချိန်ဆရှိဖို့ပါပဲအဲ့ဒါလေးနဲ့တိုးချဲ့ပြီးတော့ပြောပြရစီအခုပြောခဲ့မြတ်စွာဘုရားကိုလျှောက်ထားတဲ့နတ်သားဟာ လူပြည်လောကနေခြင်းကာလကမြတ်စွာဘုရားသာသနာတော်မှာယဟန်ပြုပြီးတော့ဆရာသမားဝီကြီးဝငယ်တွေသတင်းသုံးပေါ်ပေါ်မှာဝီကြီးဝငယ်တွေပြည့်ပြည့်စုံစုံဖြစ်ခင်ပြီးတော့ငါးပါးပြည့်ရောက်တဲ့အခါသတင်းကျလို့ဩဝါဒနာပြုပြီးဝီနည်းရဲ့အခြေခံတွေလည်းပဲလေ့လာပြီးတော့ဝီနည်းနဲ့ပတ်သက်တဲ့အကြောင်းအရာတွေပေါ့လေ အဲ့ဒါလေးလည်းပဲသင်ကြပြီးစိတ်ကြိုက်ကမ္မထမ်းယူပြီးတော့တော်တယ်သွားပြီးတော့တရားအထုတ်တဲ့ပုဂ္ဂိုလ်ပါဝါရိဒသီလခေါ်တဲ့တာမိချက်တွေလည်းပဲရှောင်ရှားပြီးတော့သီလနဲ့ပြည့်စုံပြီးယဟဝတရားပေါ်လေချင်းချင်းပေါ်မှာဆရာတော်ပေါ်မှာပြုရတဲ့ဝတရားတွေပြင်းပြင်းပြုံပြုံနဲ့ဖြစ်ကျင်တယ်ဆိုတာဒါသာသနာပါ သာသနာပေါ်မှာအမှန်အရေးကြီးတဲ့ကိစ္စပဲပြီးတော့ငါးပါးမပြည့်သေးခင် ဝီနိမတသေးခင်ဆရာနဲ့ကင်းကွာပြီးတော့မနေရဘူးဆိုတာပေါ့လေအဲဒီပြတယ်အဲ့ဒီနည်းယူပြီးတော့ခွန်ကြီးတို့ဒီလောကမှာလည်းဒီလိုတရားတွေအထုတ်ကြီးဆိုရင်အချင်းချင်းဘောမှာဝတရားဆိုတာရှိရပါပဲပြီးတော့တရားထုတ်မှုနဲ့ပတ်သက်ပြီးတော့ရှိကရှိမှတ်ပုံကအစပေါ့ဒီမတည်သေးလို့ရှိရင်လည်းပဲမပြည့်စုံသေးပါဘူးအထူးအားဖြင့်လူတွေမှာသင်္ကားပါတိလား အာဇီဝဓမ္မကသီလကိုဒီစောက်တည်ဆောင်နေတဲ့သီလတွေမပြည့်စုံလို့ရှိရင်တရားထုတ်လို့မဖြစ်ဘူးဆိုတာပေါ့လေဒါလေးတွေနားလည်ဖို့ပါပဲအဲ့ဒါအခုသူ့မှာအခြေခံနေပြည့်စုံသွားတယ်ဆိုတာပြပါတယ်ကွာစာကသူ့မှာထူးခြားတဲ့ဂုဏ်လေးတခုရှိပါတယ်တရားထုတ်တဲ့ပုဂ္ဂိုလ်ကြီးအတူရည်စရာပဲယဟန်ဖြစ်ဖြစ်လူပဲဖြစ်ဖြစ်ပေါ့လေတဟလုကဝုတ်တိကဆိုတာပေါ့ ပေါ်ပါသောအသက်မွေးမှုရှိရဲ့ပေါ်ပါသောအသက်မွေးမှုရှိတယ်ဆိုတာဒီလိုတရားအထုတ်ခြင်းကြောင့်ရနိုင်တဲ့အကျိုးလေးတွေကိုရှိရှိတယ်တရားရရင်ပြီးပြီတရားတွေဘာမှအရေးမကြီးဘူးဆိုတာပေါ့လေအဲ့ဒီစိတ်ထားအဲ့ဒီစိတ်ထားရှိထားတော့မလိုအပ်တဲ့ဟာတွေမတော့ဘူးအပ္ပကိစ္စဆိုတာပေါ့လေကိစ္စလည်းနည်းပါတယ် ိုဟာလှုပ်ခြင်းဒီဟာလှုပ်ခြင်းပေါ့ဒီဒီဟာမျိုးတွေမရှိဘူးအပကိစ္စလည်းဖြစ်တယ်အတ္တပူတဲ့ခါဆိုတာပေါ့အကျိုးအကျိုးစီးပွားကိုရှေ့ရှုပြီးတော့ကိစ္စတွေနေပါလားအဲဒီလိုနေပါတဲ့ဟာကိုပေါ်ပါတော့တမျိုးရှိတယ်လို့ဆိုပါတယ်တရားထုတ်သူဟာသိရေးကြည့်ပါတယ်ညာနဲ့အထုတဲ့အခါမလွဲတာလို့တာဝကိစ္စတွေပြုစီရပေါ်ပေါက်လာပြီဆိုရင်ယောဂီဟာ နွားမိခင်ကြီးလို့သဘောထားပြီးတော့အလုပ်လုပ်ရပါတယ်။နွားမိခင်ဟာအချိန်တန်ကြတော့စကြက်မြက်ခင်းပါပေါ့လေ။ရှင်းပြီးတော့မြက်စားရတယ်။အစာမကင်းနိုင်တဲ့တ attva တွေဆိုတော့အစာစားရပါဘူး။အစာမစားနိုင်ရည်တည်နိုင်ဘူး။ဒါပေမဲ့လို့သူသားလေးရတယ်ပဲငငယ်လေးဆိုတော့သားလည်းစိတ်မချနိုင်ဘူး ဒီတော့သားကိုခွာပြီးတော့မြတ်သွားစားဖို့ရလည်းပဲအခက်ကျုံးနေတာဘယ်ဟာမှလွတ်ထားလို့မဖြစ်ဘူးသားလည်းလွတ်ထားလို့မဖြစ်ဘူးမြင်မစားလို့လည်းမဖြစ်ဘူးဒီတော့နာမကင်ကြီးဟာသားကိုစောက်ဆောင်ရဲကဘလမကင်လာတဲ့မြက်စားရပြီဆိုလို့ရှိရင်မြက်လဲစားသားလည်းကြည့်တဲ့နီးတယ်ပေါ့လေလောက်ရတာလို့ယောဂီကလည်းပဲ ရာသမားကိစ္စဖြစ်ဖြစ်အများကိစ္စဖြစ်ဖြစ်ပေါ့လေတောင်ကိစ္စတွေပေါ်ပေါက်လာလို့ဆောရလို့ရှိရင်နွားသားလေးနဲ့တူတဲ့တရားကိုလည်းပဲပြန်ကြည့်ရတယ်။နွားမိခင်ကြီးမျက်သားဘယ်လိုပေါ့ဒီမှာမျက်သားနေလို့ကသားပြန်ကြည့်တယ်လို့ပေါ့။တာဝတရားဆောင်ရနေတော့ဟာအမှတ်ကလည်းမလွတ်ဘူး။မှတ်လည်းမှတ်နေရတယ်။တာဝတရားလည်းပြီးအောင်ဆောင်ရတယ်ဆိုတာ။သန္ဓမာကြီးမျက်သားသားကြည့်ရမီးနဲ့ လောက်ရမယ်အမှတ်လွတ်ပြီးတော့မလောက်ရဘူးလို့ဒီလိုဆိုလိုတာပေါ့ပြီးတော့တကယ်တရားရလို့တဲ့ပုဂ္ဂိုလ်ဟာအချိန်ကိုလည်းပဲကန့်သတ်ဖို့လိုပါတယ်အဲ့ဒီရဟန်းတော်ဟာအချိန်ကိုသူကစိတ်ချိန်မထားဘူးနေခင်းဘက်ကတော့နေဘက်ကတော့တရားမှတ်နေပဲနေရတယ်ဆိုတာအများသိပြီးသားပါပဲနေဘက်တရားမှတ်နေပဲညဘက်ကိုသုံးမိုက်တိုင်းလိုက်တယ် ပထမယံပိုင်းအားထုတ်နေတဲ့နေ့လိုပဲဒါပေမဲ့မြတ်စွာဘုရားကတော့ဒီနေ့လုံးလည်းအားထုတ်ရတယ်ညောင်ပိုင်းလည်းအားထုတ်ရတယ်ဆိုတော့မြင့်အလယ်ပိုင်းမှာပေါ့လေခန္ဓာကိုယ်ပင်မနွမ်းနေတော့တက်တာရရစီဆိုတဲ့အနေနဲ့အပန်းဖြေတဲ့အနေမျိုးအိတ်ချိန်ခွင့်ပြုထားပါတယ်အဲ့ဒီအိတ်ချိန်ရောက်တာတောင်မှယဟဟာပမာရ ပြက်ကွက်ဖို့ပေါ့ကိလေသာတွေဝင်မှဆိုလို့သရင်ကိုဖောက်ပြီးတော့နေရောညရောပေါ့လေအစာနည်းနည်းလေးနဲ့သူကတရားအထုတ်တယ်လို့ဒီလိုဆိုရှိပါတယ်တရားပဲနှလုံးသွင်းနေတာပဲတရားကူတာပဲမလွတ်ရအောင်ပေါ့လေပေါ်လိုက်ပေါ်လိုက်အာယုလေးတွေမလွတ်ရအောင်ပေါ့မပြတ်မှတ်နေတော့တာပဲဒီလိုထုတ်ပြောရတာတော့ယောဂီတွေအိယာတွေခောက်ထားဖို့ပြောတာမဟုတ်ပါဘူး ဒီတော့အစာလည်းပဲနည်းနည်းပါးပါးစားဖို့အစာငတ်ခံဖို့ပြောလိုတာမဟုတ်ပါဘူးဒီဟာဟာတရားရရှိရတော်ပြီတရားရတရားရလို့ကတော့ဘယ်လိုပဲဖြစ်ဖြစ်အထုတ်မယ်ဆိုတဲ့အနေနဲ့စိတ်ကင်းလေးအထုတ်ပုံလေးပေါ့ဒီစိတ်သက်သာပုံလေးဘုန်းကြီးကသိဖို့တာပါဘုန်းကြီးကတော့ခရမိတ်ကြတာလေတော့ပို့ပြီးတော့မပြောပါဘူးသူအိတ်ပါ ဒီမှာညသုံးရမှာတရားမဲမြတ်စွာဘုရားကပင်မမှုတက်တာအောင်သိရမယ်ဆိုတော့အခုနိုင်နဲ့ပိုင်းလိုက်လို့ရှိရင်၄နာရီပါပဲ၄နာရီအိတ်အေးဝပါတယ်ဆိုအေးဝကိုအိတ်ကြပါအေးဝမှာအလုပ်လုပ်လို့ကောင်းတာဒါပေမဲ့လို့သတ်မှတ်ထားတဲ့အချိန်နဲ့တော့မများနဲ့အေးဝကိုအိတ်သတ်မှတ်ထားတဲ့အချိန်တော့ကိုယ်စီနဲ့ပြီးတော့လည်းပဲအစာနည်းနဲ့စားရမယ်ဆိုတာလည်းမဟုတ်ပါဘူး အစာတော့ဝအောင်စားပါအာရှိအောင်စားဒါပေမဲ့လို့ပိုက်တင်းပြီးတော့ငိုင်ကြီးအောင်လည်းမစားနဲ့တရားနောက်ချက်ချအောင်လည်းမစားနဲ့အဲ့ဒါလောက်ဆိုဘုန်းကြီးတို့ကတော်ပါပြီအဲ့ဒီလိုအထုတ်နေတဲ့အခါမှာယဟန်မှာပေါ့သူ့ရဲ့ဝမ်းပိုက်တွင်းအစာအာဟာရကနည်းတော့မလုံလောက်တော့အစာအိမ်နဲ့တစ်ခုနဲ့တစ်ခုပို့တော့လေတွေထလာတော့ပွာလာတာပေါ့အဲ့ဒီလေတွေကဘယ်လောက်ထိပွာလာတယ်ဆိုလို့ရှိရင် ဒီလေတွေကဓာတ်လိုပဲထက်တယ်ဒီလိုဆိုရှိပါတယ်စာရဲကတော့သမဏထက်တဲ့ဓာတ်နဲ့ရှိလိုက်လို့ရှိရင်ပြတ်သွားတယ်လို့ပေါ့လေအဲ့လိုဓာတ်တွေသူ့ရဲ့ကိုယ်တွင်းမှာဝမ်းတွင်းမှာအစာကနည်းတော့ဓာတ်လိုထက်တဲ့လေတွေဟာဖြစ်ပေါ်ပြီးတော့အသက်ပြောင်းလုတ်လိုက်တာအဲ့ဒီလေကဖြတ်လို့ဒီရဟန်းဟာပြန်တော်မူသွားတယ်တည်သွားတယ်တဲ့ဆိုဆိုရတယ် တချို့အစာမစားဘဲနဲ့ကျင့်တဲ့ပုဂ္ဂိုလ်တွေစားလေးနည်းနည်းစားပြီးတော့ကျင့်တဲ့ပုဂ္ဂိုလ်တွေသတိထားကြရအချက်ပေါ့သူဟာကိလေသာမာနဲ့ကိလေသာမာစစ်နဲ့ပေါ့လေရှင်ပြိုင်တိုက်ခိုက်နေရင်ကပဲကြဆုံးသွားတဲ့ဥပဒနာသူရဲ့ကောင်းတစ်ပါးလို့ဆိုရမှာပေါ့လေ။ဘယ်ပုဂ္ဂိုလ်မဆိုပေါ့ယဟန်ပဲဖြစ်ဖြစ်ယောဂီပဲဖြစ်ဖြစ်ပေါ့လေ။ ကြီးညာသွားနေတော့ပြီးတော့ဒီမိပြင်ပေါ့မိပြီးတော့ထိုင်ပြီးတော့နေတော့ပြီးတော့တရားဟောနေတော့အဲ့ဒီလိုအခါမျိုးမှာအဲထိုင်ပြီးတော့ပဲနေနေအိပ်ပြီးတော့ပဲနေနေပေါ့လေဘယ်နည်းနဲ့နေနေပေါ့ပိဋကအလည်းပါတရားဟောနေတော့ပေါ့လေသိသွားလို့ရှိရင်ဒါ တိုက်ပွဲမှာသေတဲ့ပုဂ္ဂိုလ်နဲ့တူပါတယ်တိုက်ပွဲမှာကြာဆုံးတဲ့ပုဂ္ဂိုလ်နဲ့တူပါတယ်အဲ့ဒီဟာဈဉာလျှောက်နေတော့မှအားကပြပြီးတော့လဲပြီးတော့သေသွားတာကိုဒါမှလို့သူဝိပဿနာညာကအရတ္တဘုကိုရောက်နိုင်တော့အောင်မထက်တန်သေးတော့ရဟန္တာမဖြစ်သေးပဲနဲ့အဲ့ဒီတာဝတိသာနတ်ပြည်မှာတာဝတိသာနတ်ဘုံဘုံပိတ်မှာရဲ့တကားဝမှာပေါ့လေ ဒီကအိပ်ပျော်ပြီးတော့နိုးလာတယ်လို့ပေါ့လေအဲ့မှာနတ်သားသွားပြီးတော့ဖြစ်ပါတယ်သူရဲ့အစင်းတွေကလည်းပဲရွှေရောင်လိုပေါ့လေဝါဝဝင်းဝင်းနဲ့သမဏကိုချောမလှပ် ပါတယ်လို့စာဆိုရလည်းရှိပါတယ်တရားနဲ့တည်သွားလို့ရှိရင်တော့နတ်ပြည်ရောက်ဖို့ကတော့ဒါတော့သိကြပါတယ်တရားမရသေးဘူးလို့ဒီတော့နတ်ဘဝိမာအတွင်းကနတ်သမီးပေါင်းတစ်ထောင်ဟာသူ့ကိုတွေ့တော့အာငါတို့ရဲ့ နတ်ဘိမှအရှင်သခင်နတ်သားတော်ရောက်လာကြပြီ။သွားရောက်ပြီးတော့သူ့ကိုဖြိုပြကြစို့ဆိုပြီးတော့ပေါ့လေ။နတ်ဒူရီယာတွေပေါ့လေ။ music တွေပေါ့ယူပြီးတော့အဲ့ဒီနတ်သားကိုဝိုင်းရံကြပါတယ်တဲ့။နတ်သားအဲ့ဒီဒီသူ့ကိုသူလူပြည်လောကကနတ်ပြည်ရောက်ပြီးတော့တေရောတေမမသိသေးဘူးတဲ့။သူ့ကိုသူယဟမဲထင်နေသေးတယ်တဲ့။အဲ့ဒီလိုနတ်သမီးတွေကို သူ့ဝိုင်းရံထားတဲ့နာသမီးတွေကိုကြည့်ပြီးတော့ကြောက်အနီးပါလာရောက်ပြီးတော့ကြည့်တဲ့အမျိုးသမီးတွေလို့သူစိတ်ထဲမှာထင်ပြီးတော့ရှက်တာလည်းမဟုတ်လို့သူကလည်းလည်းဟိုသင်္ကန်းလေးပါလေးနဲ့ဗော်လီသူပခုံးပေါ်မှာတင်ထားတဲ့နဝတ္တစာကိုသင်္ကန်းလို့ထင်မှပြီးတော့အဲနည်းနည်းရှက်တယ်လို့လို့ပါလို့လုပ်ပြီးတော့သူတို့လည်းမကြည့်ပဲနဲ့စိတ်ကုန်တွေချနေလိုက်တယ်ဆိုပဲအဲ့ဒီအမူအရာကြည့်ပြီးတော့နတ်သမီးတွေကအင်း ဒီကတော့ယဟန်နတ်သားပဲဆိုတာတစ်ချိန်စားတဲ့ခါလေးတွက်လိုက်တာပဲယဟအမူအရာရှိနေတာကိုသူမှကဟုတ်ပြီးတော့နတ်သမီးတွေကပြောပါတယ်နတ်သားအရှင်နတ်သားဒီဟာလူကြီးလောကမဟုတ်ဘူးနတ်ပြည်လောကပါသင်တရားအထုတ်တဲ့အချိန်ခါမဟုတ်ဘူးနတ်ပြည်ချမ်းသာတွေကိုခံစားဖို့ပဲလို့ဒီလိုဝိုင်းပြီးတော့သူတို့ပြောကြပါတယ်ဒါပေမဲ့အဲ့ဒီ နတ်သားကတော့ဒီတိုင်းပဲသူနေတာပဲဘာမှသူတို့ကလူမဆိုင်ဘူးသူနတ်သမီးတွေဟာသူကသူ့ကိုယ်သူနတ်သားမှမတည်သေးဘူးမရင်းမိသေးဘူးလို့ဒီလိုအထင်ရောက်ပြီးတော့နတ်ဒူရီယာတွေပေါ့အတိမဟုတ်တွေပေါ့လေတီးကြဖုတ်ကြကကြအရှင်းဆိုကြပေါ့လေအဲ့ဒါလိုပြုတာတော့မှကုရုံမြတ်ကလှည့်ပြီးတော့မကြည့်ဘူးတဲ့ဒီလိုနတ်သမီးတွေကဘာလုပ်ရလဲဆိုတော့ နတ်ဘုံမှာဘုံမိတ်မှန်တွေကသဗ္ဗကာယိကအာတာသဆိုတာပေါ့ကိုလုံးပေါ်မှန်ကြီးမှန်ကြီးကြီးပေါ့အဲဒီမှန်ကြီးကြီးသွားယူလာပြီးတော့သူ့ရှိထောင်ပြလိုက်ရတယ်ဆိုပဲဒီတော့မှမှန်ထဲမှာသူ့အရေးထင်တော့ဩငါယဟမုဒ္ဒပါလားနတ်သားဖြစ်နေပါလားဆိုတာပေါ့လေမှန်တဲ့ကသူ့အရေးတွေ့တာနဲ့ပဲခါတဲ့အဲ့ဒီတော့မှသူနတ်သားမသိဆိုပဲဒီတော့ယဟန်အဲသမဏနတ်သားသူကစဉ်းစားတယ်ငါဟာတဲ့ ဒီလိုဌာနမျိုးတောင့်တပြီးတော့ယဟန်တရားကိုအထုတ်တာမဟုတ်ဘူးတဲ့အမြင့်မြတ်ဆုံးအရတ္တဖို့ပေါ့ယဟန်လာဖြစ်တဲ့အထိပေါ့ဒီလျှော်ပြီးတော့တရားအထုတ်တာတဲ့တရားလက်စာလည်းပါသွားတယ်ဆိုတော့ဒီလောက်ကြီးကျယ်တဲ့စိတ်ချမ်းသာတွေပေါ်မှာသူတာယာမှုမဖြစ်ပေါ်ဘူးအဲ့ဒီဟာတွေနဲ့ပဲသူစိတ်ပြပြီးတော့နေတာပေါ့လေလူပြည်လောကကတရားလက်စာပါပြီးတော့နတ်ပြည်လောကရောက်သွားတဲ့ပုဂ္ဂိုလ်တွေဟာ တရားအထုံလေးပေါ့လေတရားစိတ်လေးမပြောက်ဘူးပေါ့တရားအလေးလာမပါဘူးဆိုလို့ရှိရင်တော့အကြိုက်ကြသွားမှာပေါ့နတ်သမီးတွေကလည်းပဲတစ်ထောင်ဒီဘဝိမှန်ကြီးကလည်းအနာခန္ဓာတွေဆိုတော့တပြုံးပြုံးဖြစ်သွားမှာပဲသိပ်ပြောမှာပဲဟောပဲသိပ်ပြောမှာပဲဒီခုတော့သူခမရမပြောနိုင်ရှာဘူးအဲ့ဒါစဉ်းစားပေါ့ဒီတော့သူကမိမိဟာတဲ့အဲ ရွှေတိတ်ချန်ပီယံရရှိရေးအတွက်လက်ဖွဲ့ပွဲမှာပေါ့လေဝင်ပြီးတော့ထိုးတာတဲ့ရွှေတိတ်ချန်ပီယံမရပဲနဲ့ချန်ပီယံပွဲမရပဲနဲ့မုံလာရွယ်လေးတစ်စုပ်ဆင်းရွယ်လေးတစ်စုပ်နဲ့ပြီးရတဲ့ဘဝမျိုးပါလားငါဘဝတော်တော်ကိုနေရာမကျတဲ့ဘဝပဲဆိုတော့ဘဝပေါ်မှာလည်းသူရင်မှုဆက်ဆိုသွားတယ်ပြတရားလက်စားကမပြောက်သေးတော့သူကဆက်လက်ပြီးတော့သူကစဉ်းစားတယ်ဒီလိုနတ်ပြည်စိတ်ချမ်းသာမျိုးဆိုတာ ရလွယ်ပါတယ်အရာသက်ကသမ္ပတိနာမဆုလပါရလွယ်ပါတယ်ဘာဖြစ်နေမှာမဟုတ်ပဲဗုဒ္ဓနာပတုပါဟောတို့လကောတဲ့မြတ်စွာဘုရားမြတ်ပွင့်တော်မူရာကာလကြုံကြရတာကရခဲ့ပါတယ်တဲ့ရှားပါပါတယ်တဲ့ဒီလိုအဲ့လိုစဉ်းစားပြီးတော့သူကနတ်ဘုံမိမှန်နဲ့မဝင်သေးပဲနဲ့ပေါ့လေသီလမပျက်စီးသေးပဲနဲ့အဲ့ဒီနတ်သမီးပေါင်းခြံရပြီးတော့မြတ်စွာဘုရားထာမောက် လာရောက်ပြီးတော့ခုနသောသောဘိကပြောခဲ့တဲ့ဂါထာလေးနဲ့ပေါ့ဒီမြတ်စွာဘုရားကိုလျှောက်ထားတာပါအဲဒီနတ်ဘုဘိမှာလည်းမဝင်သေးတာသိကြလားတကယ်လို့ဝင်လိုက်လို့ရှိရင်တော့သူသီလတွေပြတ်သွားမှာပေါ့သီလမပြတ်ခင်သီလအခြေတည်ပြီးတော့ပေါ့လေစိတ်ဓာတ်တိုးမြင့်ပြီးတော့ဒီရဲ့အတိညာလေးပေါ်ထွက်အောင်လုပ်အောင်မယ်ဆိုတာပေါ့လေတရားကိုသိအလေးပေးတာ အမှန်တော်တယ်လို့ဆိုရမှာပါပဲဒီလပြည့်စရာဖြစ်တဲ့အခြေအနေတိုးတာတော့မှအလွန်ကြီးကိုစောင့်ကြည့်စိတ်ချုပ်တီးပြီးတော့ပေါ့လေတရားရာကြီးရှိရှိတယ်ဆိုတာတရားကိုလေးကြည့်တယ်ဆိုတာဘယ်လောက်ကြီးစရာကောင်းတယ်လဲမြို့တည်းကြီးဒီဘက်ကကြည့်လို့ရှိရင်ဓမ္မအမှန်ချောလာတဲ့နတ်သမီးတွေအရှင်သန်းတဲ့နတ်သမီးတွေဖြစ်ပါလေခင်နဲ့ဒီနတ်သားကဘလူးမတွေဆိုတာပေါ့လေနှိမ်ချပြီးတော့ပြောတာနဲ့တော်တော်နာကြကောင်းတယ်ဘာဖြစ်လို့ဒီလိုပြောရတယ်လဲဆိုတာတော့ နောက်နေကြမှာပဲခွန်ကြီးကတော့ဆက်တပြီးတော့ပြောရမှာပါလေဒီနေ့ဒါပဲတော်ကြဦးဆို